ရှင်ဖြတ်ဒီနေ့ဟောတော့တဲ့ထမ်းမှာဆရာကောင်းတွေဟာငါရဲ့ကိုတွေးလို့မပြောဘူးမပြောဘူးဆိုတဲ့စကားလုံးလေးတစ်လုံးပါသွားပါတယ်ဗျအဲ့ဒါကိုဒါဒီပါဠိတော်ထဲမှာအတိအကျပါပါသလားအထက်ကရာထဲမှာအတိအကျပါပါသလားဒါမှမဟုတ်ရှေ့ရှေ့ဆရာတော်ဖျားကြီးတွေပြောခဲ့တာပါလားဗျာဒါမှမဟုတ်တပိတော့နားလည်မှုမှားရင်သွားတာပါလားဗျာ အဲဒီဟိုဘောဝိတ္တိမက်မှာကိုတက်ရိုက်ပါပါတယ်အဲတော်တော်သူကဟိုဘောအတ္တနောမတိကိုမပြဘူးလို့ပြောတာနော်အတ္တနောမတိကိုမပြဘူးသူကဘာဆိုတော့ဟိုအာစတိယမတိကောဆိုတာဆရာစင်ဆက်ကအယူအဆလို့ဘယ်လိုသုံးလဲဆိုရမှာဆိုဟိုခရခဲစီတစ်ခုခုတွေ့လာပြီဆိုလို့ရှိရင်ဒါတော့ပါဠိတော်မှာဘယ်လိုဟောထားတယ်ထာဂရဆရာတော်များကဘယ်လိုဆုံးဖြတ်တယ်အရှိရှိမှာဆိုကြပါဆိုအာကိုအထပြုရတဲ့ဆရာတော်ကြီးတွေကဘယ်လိုဆုံးဖြတ်တယ်ဦးဇင်းတို့ဗမာပြည်မှာဆိုဆိုကြပါဆိုပိဋကတ်အရာမှာ ဦးဇင်းတို့လေးစားရတဲ့ဆရာတော်တွေရှိတယ်ဒီပြည်ကမင်းကုန်းဆရာတော်ကြီးတို့ကစပြီးပေါ့ဒီနောက်ပိုင်းပေါ့ဦးဇင်းတို့လက်လန်းမိတဲ့လောက်ဆရာတော်တွေတမတော်တွေဟိုဟိုတကယ်ကိုလေးစားထိုက်တဲ့ဆရာတော်တွေသူတို့ဆုံးဖြတ်ချက်ကလေးရှိတယ်တချို့တချို့နေရာလေးတွေမှာဆုံးဖြတ်ထားတာတွေတွေကဘာလို့တော့ဖတ်ယုံနေလဲကိုစိတ်ထဲမှာတန်တရားမရှိဘူးဒါကရာလောက်တွဲပြီးဖတ်လိုက်ရုံနဲ့လဲစိတ်ထဲမှာတန်တရားကမပြေပြောက်ဘူးအဲဒါလေဒီကလောက်တွဲဖတ်ပြီးမှလဲစိတ်ထဲမှာပြောခြင်းနဲ့ဆိုလိုရင်းအတိတ်ပဲကိုနားမလည်တာမျိုးလေးတွေရှိတတ်တယ် အဲ့လိုရှိတဲ့အခါမှာဆရာတော်တွေကခုနဟိုနေတရာရင်ရင်မှာဆိုကြပါစို့ဦးဇင်းတို့ခုခေတ်ဆိုရင်ဟိုသန္တနာလောကမှာဆိုမှဘာသာတိကဆရာတော်တို့လေးပဲတော်တော်များများလေးတချို့အဆုံးဖြတ်ကြတယ်ဆရာတော်ပမနနာဆုံးဖြတ်သွားတာလေးရှိတယ်အဲ့ဒါကဘာလဲဆိုတော့ပါဠိတော်ကိုဆုံးဖြတ်နေုံနဲ့ပါဠိတော်တစ်ခုတည်းဖတ်နေုံနဲ့ထာဂရာလေးဖတ်နေုံနဲ့ဒီတုတ်တန်တစ်ခုကိုဖတ်မယ်ဒီကျမ်းစာတစ်ခုဖတ်နေုံနဲ့ကိုယ်စိတ်ထဲမှာဟိုဆုံးဖြတ်ချက်မချနိုင်တာရှိတယ်။အဲဆိုအဲ့ရှေ့ကဆရာတော်တွေကတခါလဲဆရာစင်ကျက်အာစရိယမုတ်တိလည်းရထားတယ်။ အဲနောက်တကအဲ့ဒါမျိုးအစင်ဆက်နဲ့သူတို့ကဒါကတော့ဘလို့ဘယ်ရှိကဆရာစင်ဆက်ကဘလို့ဆုံးဖြတ်ခဲ့တယ်ဆိုဒါလို့အာစရိယမတိပေါ့ဆရာစင်ဆက်ကအလိုကိုပဲပြတယ်အတနောမတိကိုဦးစားပေးပြီးတော့မပြဘူးအတနောမတိကကိုယ့်ရဲ့အယူပေါ့နော်ကိုယ့်ရဲ့ဆုံးဖြတ်ချက်ကိုဦးစားမပေးဘူးလို့ပြောတာအဲ့ဒါကတော့ဝိတ္တုတိမဲ့မှာဒီကမ္မထယူတဲ့အပိုင်းမှာပါပါတယ်ဖះဟောပါဟိုဒီထာဂရာစကားပါပဲเนาะอืมမှန်ပါဗျာ အဲ့ဒါနဲ့တစ်ဆက်ထဲပေါ့ဗျာတပည့်တော့နောက်ထပ်မိန်းကတစ်ခုကဟိုတပည့်တော့ဒီရှင်ဖြတ်တင်းဟောတော့အထက်မှာလည်းပါပါတယ်ဒီသောတာပန်ဟိုဘုခတိမှာဖျားယဟန္တာဆိုတာတပည့်တော့ကတွေ့ဖို့ကမရှိတော့ဘူးပေါ့နော်ဒါပေအတက်နိုင်ဆုံးကိုကဒီပြိကသုံးမုံကိုတေချာလေးတာထားရဆရာတို့ချင်းကရမယ် ဖြစ်နိုင်လဲဆိုရင်ဒီသောတာပန်တက္ကရာကအနာဂံနေကိုချင့်ခံရမှာပေါ့နော်အဲဒါပေမဲ့ဟိုသောတာပန်ဆိုတာဟာဘယ်သူလဲဆိုတော့သူတို့ကကိုယ်တိုင်မသိတဲ့အခါမှာဟိုတချို့ကြတော့ဟိုငါရဲ့ကိုယ်တွေးလို့ပြောပြီးတော့လူတွေကလည်းတော်တော်များများ လိုက်နေတဲ့သောတာပန်ဆိုတဲ့ဆရာတော်တွေရှိပါတယ်ဗျာအဲ့ဒီသောတာပန်ဆိုတဲ့ဆရာတော်တွေကိုပဲ ဝိနည်းဆရာနေပြီးတော့မှားပါတယ်လို့ဆုံးဖြတ်ချထားတာရှိပါတယ်ခင်ဗျအဲ့တော့အဲ့လိုနှစ်ခုဖြစ်နေတာပေါ့နော်တစ်ဖက်ကလည်းလူတော်တော်များများဒီဆရာတော်ဒီကိုယ်တိုင်ကြစ်ကြံထားလို့သောတာပန်လို့လက်ခံထားတယ်တစ်ဖက်ကလည်းဝိနည်းဆရာကမှားပါတယ်လို့ပြောထားတယ်အဲ့လိုနှစ်ခုမှာတပည့်တော်တို့ကဟိုတစ်ဖက်ဖက်လိုက်ရင်ဟိုအကုသို့တော်ကြီးပါပဲခင်ဗျ ဝိနည်းဆရာဘက်ကလိုက်ပြီးတော့ပြောရင်လေဟိုဘက်ကသာတော်ရပံဖြစ်ခဲ့တယ်ဆိုရင်တပည့်တော်အကုသိုလ်တော်ကြီးပါဟိုအပယ်လားနိုင်ပါတယ်ပေါ့ဗျာအဲတစ်ဖက်ကဝိနည်းဆရာကမှန်ခဲ့သည်ရှိတော့ဒီဆရာတော်ရဲ့နီလာကိုလိုက်ရင်လည်းတပည့်တော်ဆရာတော်ဖျားဒီနေ့ပြောလို့ပဲဟိုနီလာမိုင်းလိုက်ပြီးတော့တသံတရားလုံးဒုက္ခရောက်မှာပဲဗျာအဲအဲ့လိုမျိုးဆိုရင်တပည့်တော်ကဘယ်လိုလုပ်ရမလဲဗျာအဲ့တော့တခါကြီးပေါ့အဓိကကတော့ပေါ့နော်ဟိုကိုကဟို ကိုကိုတိုင်ကိုကလိမ္မာပါဏတ်ဖို့လိုတယ်လိမ္မာပါဏတ်ဖို့လိုဆိုတော့ဦးဇင်းတို့အနေနဲ့ကတို့တကိုက်တိတကမိုက်တိအနေနဲ့ကဟိုဝိနည်းစရကအဆုံးဖြတ်ချက်ထွက်သွားပြီထွက်သွားတဲ့အတွက်ကြောင့်ဦးဇင်းတို့ကဘာမှဆက်ပြီးတော့မှားဤမှန်ဤလို့ဦးဇင်းတို့လိုက်ပြီးဟိုဟိုဟိုအဲ့နောက်ကမှလိုက်နေစရာမလိုတိုးတော့မိမိကြင့်မယ်ဆိုတဲ့ကြင့်ရင်တခုတည်းခုနပေါ့ဟို သီလသမารိပညာဆိုတဲ့တိခါ၃ရပ်ကိုအခြေခံပြီးသွားနေတဲ့ကျင့်စဉ်မျိုးပေါ့နော်အနောက်ကဒီကျင့်စဉ်မျိုးတွေကနပြောသလိုပေါ့ဇာပေထဲမှာလည်းတကယ်ရှိတယ်ပါဠိတော်ထာဂရာထဲမှာလည်းတကယ်လာတယ်အဲ့လိုကျင့်စဉ်မျိုးဖြစ်ရင်ဦးဇင်းတို့ခုနပြောတဲ့ပရိယတ်တိချင်းဝင်ဆိုတာအဲ့ဒါပြောတာပေါ့အဲ့တော့အဲ့လိုမျိုးထဲမှာပါတယ်အမှဆိုကြပါစို့မိမိကလက်လန်းမီရင်တော့ကိုကိုတိုင်းလည်းပဲအော်ဒါကတော့ဖျားဟောထဲမှာဒီလိုပါတယ် အတုမဟုတ်ဆရာတော်တွေဟောထားတယ်ဆရာတော်သမတော်ဟောတဲ့ပါဠိတော်ထာဂရထဲမှာပါပြီးသားဖြစ်တယ်ဒီကျင့်သင်ငါတို့လက်ခံတယ်ပေါ့သူကိုကိုယ်တိုင်လလန်းမိန်နဲ့ဒီကျင့်သင်ကိုတော့ကိုယ်နဲ့နှီးစပ်တဲ့ဆရာတော်တွေမိကြည့်ဒါလိုဆက်ကျင့်ကျင့်သင်သလားအဲပရိယတ်တိလည်းပြည့်စုံမယ်ကိုယ်နဲ့နှီးစပ်တဲ့ဆရာတော်တွေဒါကတော့စာထဲမှာတော့ဒါလိုရှိတယ်ဘုရားဟောကဘလို့အထာဂရကဘလို့ဖွင့်ထားတယ်ဒါလိုတော့မကျင့်ရဘူးဒါလိုတော့ကျင့်ရတယ်ဆိုရင်အဲ့ဒီပရိယတ်နဲ့ချိန်ထိုးပြီးညွန်ပြသွားတဲ့ဆရာတော်တွေကဒီညွန်ပြချက်ပေါ့နော်ညွန်ပြချက် အဲအဲ့ဒီတိုင်းပဲမိမိကလိုက်ပြီးကျင့်သွားရင်တော့မိမိအတွေ့ခုနများစွာမှလုံခြုံမှုရှိပါတယ်အဲ့တော့ဒီထဲမှာမိမိတို့ကမဝင်ပဲနေဟိုကိုကိုတိုင်းကဒီကျင့်တင်တစ်ခုနောက်ကိုပဲလိုက်ရမယ်ဆိုလိုရင်းကဦးဇင်းတို့ကဟိုတခါကြီးတို့ကဟိုဖြစ်နေတယ်ပေါ့နော်ဒီလိုမျိုးထဲမှာတော့ဦးဇင်းတို့တို့တခါကြီးတခါမကြီးနေနေနဲ့မဝင်စီခြင်းမအောင်ခုနပြောဆိုဝိနည်းစရာပဲဟ အဲဒီသို့မဟုတ်ဒီဘက်ဟိုပေါ့ဟိုကျင့်စဉ်ဘက်ပေါ့ဒါကိုမလိုက်ပဲနဲ့မိမိတို့ကမိမိတို့ကိုယ်တိုင်မိမိတို့အတွက်ပဲရွေးချယ်ပါအဲ့လိုရွေးချယ်တဲ့အခါမှာခုနပြောတဲ့မိမိကျင့်နေရမှာဆိုရမှာဆိုအနာမနာကျင့်နေပေါ့အနာမနာကျင့်အနာမနာကမ္မထန်ဒီသူကတမထမာတိဝိပဿနာကုလို့ရတယ်အဲ့တော့တမထမာဥပစရသမာဓိကနေပြီးဇန်သမာဓိအထိရနိုင်တယ်ဒါအနာပါနကမ္မထန်ကျင့်တင်ပေါ့အဲ့တော့မဟုတ်လို့ရှိရင်ဓကမ္မထန်သွားမယ် အဲ့တော့ဒါဒါဒါဒီထင်ရှားတဲ့တုတ်တန်တွေထင်ရှားကြည့်တယ်အာနာပါနသတိတုတ်တန်တို့မာသတိပဋ္ဌာနာတုတ်တန်တို့မှာအာနာပါနရှုခွက်ကိုစနစ်တကျဟောပြီးသားနောက်ကဓကမထန်ဓကမထန်နဲ့ပတ်သက်လို့ရှိတယ်အခုဓမ္မသတိပဋ္ဌာနာတုတ်တို့လို့ဒီလိုတုတ်တန်တွေမှာထင်ရှားဟောပြီးသားဟိုရောက်တော့ဝါဒတုတ်တန်မှာလည်းဒါဟောပြီးသားပေါ့အဲ့တော့ကိုကအာနာပါနရှုမလားဓာတ်ရှုမလားဒီတုတ်တန်တွေကိုလည်းဘုရားဟောတွေမိမိတို့လည်းလက်လန်းမိတယ်လိလာလို့လည်းရတယ်လို့နောက်ကိုနဲ့နေကြတဲ့ဆရာသမားတွေဒီတုတ်တန်တွေထဲမှာဘုရားဟောပေါ်ထားတာဘယ်ပုံဘယ်ပန်းအပြင်ကြည့်ရမယ်ဆိုတာမိမိတို့ မေးလျောက်ပါမေးလျောက်ရင်ဒီတုတ်တန်နဲ့ညီညွတ်တဲ့ဘုရားဟောဘောဘုရားဟောထားတဲ့အာဘောအာထာဂရာကပြန်ပြီးတော့ဘလို့ပြောထားတဲ့ဒါလေးတွေကိုမိမိတို့နာယူခွင့်ရမယ်အဲ့တိုင်တောင်ကြည့်မှာအဲ့ဒါဆိုရင်တော့ဒုဒကကြီးဒကမကြီးနံပါတ်1ဟိုလုံခြုံနေခုနခုနလိုခုနဟိုလက်ရှိဖြစ်ပေါ်နေတဲ့အထဲမှာလည်းမိမိမပါတော့မိမိရဲ့ကျင့်နေတဲ့တကူပေါ်မှာလည်းမိမိကတစိုက်မမတ်နဲ့မိမိကဟိုယုံကြည်နဲ့သွားလို့ရပါတယ်အဲ့လိုမျိုးပဲဦးဇင်းတို့တော့ဟိုအကြံပြုပါတယ်နော် အဲ့တော့နံပါတ်1ကိုကိုလုံခြုံမှုအတွက်ဘုရားဟောတဲ့အဲတင်လျော်တဲ့ထင်ရှားတဲ့တုတ်တန်တွေပေါ့မိမိကြည့်မဲ့ကျင့်တဲ့ကဒီထင်ရှားတဲ့တုတ်တန်တွေထဲမှာရှိနေတယ်သူသူတွေကအခြားတုတ်တန်တွေထဲမှာမပါဘူးလို့ပြောတာမဟုတ်ပါဘူးဒါဟိုဟိုထင်ရှားတာကိုပြောပြတာအဲလိုမျိုးနဲ့နောက်တစ်ခါဆရာသမားတွေနဲ့ညှိနှိုင်းပြီးတော့တကယ်တော့ကျင့်တဲ့တစ်ခုပေါ်မှာတော့ရွေးချယ်ပါဝါဒတစ်ခုပေါ်ကိုလိုက်ပြီးတော့မရွေးချယ်ပါနဲ့လို့ဒါဦးစင်းကတတိပေးအကြံပြုပါတယ်နော်မှန်ပါဗျာ နောက်ထပ်မိန်းကောင်းတစ်ခုอ่ะဖေဟိုဟိုဖမောင်းကအခုပဲပြောလိုက်ပါတယ်ဟိုကိုကျင့်တယ်ဟိုပဲအဲအောင်ဆိုင်ပေါ့နော်အဲသူတို့လည်းခဏခဏကြားဘူးပါတယ်ဟိုဘာသာရေးနဲ့နိုင်ငံရေးဟာမဝေဖန်တဲ့မှုပေါ့မိတ်မိတ်ဆွေပြတ်တတ်တယ်ပေါ့ဒါပေမဲ့ဟိုကိုကလည်းပုရုဇဉ်ဆိုတော့မနေနိုင်ပါဘူးဖေနောက်တစ်ခုက ကိုနဲ့အရန်ရင်းနေတဲ့ဟိုဆွေမျိုးသားချင်းပဲဖြစ်ဖြစ်ညီကောင်မောင်နှမပဲဖြစ်ဖြစ်အဲတငယ်ချင်းမိတ်ဆွေပဲဖြစ်ဖြစ် အဲအခုလို့ဆိုပါတော့ဝင်းနေဆရာကမှားနေတယ်လို့ပြောထားတဲ့ဟာကြီးကိုသူဒီတဆိုင်မမတ်ဟိုအဲ့ဒါမှအဲ့ဒါလို့ဆွဲပြီးကျင့်နေတယ်ဆိုရင်တပိတော့ကအဲမှားနေတယ်တော့လို့သွားပြောရင်တပိတော့အကုသို့ဖြစ်ပါသလားဗျအဲ့ဒါကတော့ဖြစ်တာပေါ့အဲ့လားကတော့ဘာဖြစ်လဲဆိုတဲ့ခါကျခုနလိုပေါ့ဟိုဟိုစိတ်ထားစေတနာမှန်မှန်နဲ့ပေါ့နော်အဲလမ်းကြောင်းတစ်ခုကိုဒါတော့မသိလျော်ဘူး အဲဒီလိုမျိုးမဟုတ်ဘူးလို့တော့ဒါတော့ပြောခွင့်ရှိပါတယ်တွတ်တော့ပြောလို့လက်ခံတယ်ပေါ့လက်ခံရင်ဒါအကောင်းဆုံးပဲဦးဇင်းတို့ကဟိုမိကောင်းတယောက်မှရှိရမယ်တောင်းဝင်ပေါ့နော်ပြောတင်ပြောတိုက်ဒါကိုပြောရမယ်အဲပြောပြီးလို့လက်ခံခြင်းလက်မခံခြင်းတွေတော့သူပိုင်လက်ခံသွားရင်အကောင်းဆုံးပါပဲလက်မခံရင်တော့ဦးဇင်းတို့ဘာလို့ဆိုတော့မိမိတဏ္ဍာမှာထပ်ပြီးတော့ ဟိုမိမိနဲ့သူတစ်ပါးကြသူနဲ့ကြားမှာပေါ့နော်ကိုပြောလိုက်မဲ့ပုံကိုရဲ့ကြားထဲမှာဟိုအာဂတကို ဖြစ်စေမယ်အညုတိကိုဖြစ်စေမယ်စိတ်ဓာတ်တွေကိုကြမ်းတမ်းခက်ထန်သွားစေနိုင်နေဆိုရင်တော့ကိုတော်လွတ်အောင်ယုံလိုက်တော့အဲသူ့ကိုတော့ဆက်မပြောနဲ့အဲကိုတော်လွတ်အောင်ယုံပြီးတော့အဲကိုသွားကျင်တဲ့လမ်းကြောင်းကိုပဲအဲဆက်ပြီးတော့သွားပါပေါ့နော်အဲဒါကတော့ဦးဇင်းတို့ကိုငြိမ်းချမ်းတဲ့လမ်းစဉ်ကိုရွေးတာပေါ့နော် ငြင်းညမ်းတဲ့လမ်းတွေကိုရွေးအဲ့တော့ဦးဇင်းတို့မိကောင်းအရာပြန်ပြောမယ်ဟိုတာဝန်ရှိတယ်ဒါကတော့ဒီလိုမျိုးဆုံးဖြတ်ချက်တွေရှိတယ်အဲတုတ်တော့ကြောင့်ဒါတွေဒီတကယ်ဘုရားဟောနေတဲ့ဆိုကြပါစို့ကိုယ့်ဘက်ကခိုင်တုံခဲ့ပေါ့ဒါတော့တုတ်တန်ကဘယ်လိုဟောတယ်ဒါကရာတွေဘယ်လိုဖွင့်တယ်ဒီစာပေတွေနဲ့ညီညွတ်ပြီးဆရာတော်တွေကလည်းဘယ်လိုဆုံးဖြတ်ချက်တွေချထားတယ်အဲအဲကြောင့်မလို့ဒါဟာဟိုစင်ញင်ပေါ့နော်ဒီဟာကိုစင်ញင်မှာဒီလိုမျိုးကိုယ့်ဘက်ကကြံပြုတ်ပါဒါပြုတ်ကောင်းပါတယ် အကြံပြုတဲ့နောက်ပိုင်းမှာလက်ခံရင်အကောင်းဆုံးပါပဲလက်မခံရင်တော့စက်မပြောနဲ့တော့အကိုဘာကိုပဲမိမိအတွက်ပဲမိမိဆက်ပြီးတော့သွားပါเนาะအဲ့လိုပဲဦးဇင်းတို့ပြောကြရအောင်เนาะနားလည်းတော့ပေါက်ပါပြီဖြာကျေးဇူးတင်ပါပါအရှင်ဖြတ်ဒီနေ့ဟောတော်တဲ့ထက်မှာပြတော့ပညာလွန်ရင်ကောက်ကျက်ထက်တယ်ပေါ့နော်အဲ့တော့အဲအဲ့လိုပဲဒီဟိုတရားလွန်ရင် အဲဟိုကိုကပညာနဲ့ရှင်ရမယ်ပေါ့နော်ပညာလွန်လည်းကောက်ကျက်တတ်တယ်အဲ့တော့တပည့်တော်တို့လူပုဂ္ဂိုလ်တွေအနေနဲ့ကကြတော့ဟိုတရားတရားတွေအာလွန်တတ်ကြတယ်ပေါ့နော်ဟိုအဓိကအဖြစ်ဆရာတော်ဖျားတပါးပါးဒီနာမည်ကြီးမယ်အဲသူဒီဟိုစာပေတက်မြောက်တဲ့တောင်းလည်းပဲသောတာပန်တို့သရဂန်တို့ယဟန္တာတို့အဲအဲ့လိုမျိုးနာမည်ကြီးမယ်ဆိုရင် အဲကျတို့အနေနဲ့ကတရားတရားတွေလွန်တတ်ပါတယ်ဗျာအဲဒါပေမဲ့ဟိုဒါဒီတကယ်ဒီနေ့ဆရာတော်ဖျားဟောတော်လို့ဆရာဆက်ဆရာမဟုတ်လားမဟုတ်လားလို့ပြန်ဆုံးဖြတ်ချက်ချတဲ့အခါမှာလဲဟိုကိုကတကယ်ဆုံးဖြတ်ချနိုင်ဖို့ကဟိုဒီလိုအနေနဲ့မလွယ်ပါဘူးဖျားအဲအဲ့တော့ဟိုအဲ့လိုဒရီဟာလေးတွေရှိလာတဲ့အခါမှာဟိုနှစ်ဖက်အများတန်းရှိတဲ့အခါမှာ ဟိုနှစ်ဖက်လုံးကလည်းဒီတရားတော်တွေကိုပဲကင်ပြီးတော့ဟိုဖြောင်းချက်တွေပေးကြတယ်ပေါ့နော်အဲတစ်ဖက်ကလည်းအဲဒါဒါဒီမှားနေတယ်အဲဒီဆရာတော်ဒီအဲဒါဟိုသောတာပန်မဟုတ်ပါဘူးတရားကမဟုတ်ပါဘူးယဟနာမဟုတ်ပါဘူးပေါ့အဲတစ်ဖက်ကလည်းပဲအဲဟုတ်ပါတယ်ပေါ့နော်ဟိုဖျားကျမ်းစာတွေကိုပဲရှာပြီးတော့ဟို ပါဠိတော်တွေထက္ကရာတွေဟိုထဲကပဲအကုန်လုံးဆွဲပြီးပြကြတယ်ပေါ့အဲအဲ့လိုမျိုးကြတယ်အဲ့လိုမျိုးကြရင်ကြတော့ဟိုဒါဒီဟို ဒီပညာလွန်လို့ဟိုကောက်ကျစ်တဲ့အနေနဲ့ဟိုတပည့်တော်အင်္ဂလိပ်လိုပြောရဲဆိုရင်တော့ပညာတတ်တွေက rationalize လုပ်တယ်ပေါ့နော်ကိုကကိုကိုကိုကိုလောက်တာကိုမှန်တယ်လို့ထင်မြင်တယ်ဆိုရင်အဲဖမခုနပြောလို့ပေါ့ဟိုဟိုဝါတော်ဆွဲအနေနဲ့မလွတ်နိုင်တဲ့အခါမှာကြံဖန်ပြီးတော့ဟိုရှင်းသမျှတောင်မြောင်းဆိုကဟိုပေပါတွေကိုရှာလာပြီးတော့ဟာငါပြောတာမှန်တယ်ဆိုပြောကြတယ်လို့ပဲအဲအခုခေတ်မှာလဲအဲဒါမျိုးတွေတပည့်တော်တွေ့ရပါတယ်ဖေ။ အဲဒီဝါရတစ်ခုကိုဟိုတစ်ဖက်ကမှားနေတယ်လို့ခုနလိုမျိုးဝိနည်းဆရာကပြောပေမဲ့တစ်ဖက်ကလည်းပဲအာဟိုမှာတော့ဟိုလိုရှိတယ်ဒီမှာတော့ဒီလိုရှိတယ်ပြောတဲ့အခါမှာအဲတပည့်တော်တို့ကဟိုဂျားလေးကနေအဲဘလို့မှဆုံးချက်မချတတ်ပါဘူးခင်ဗျအဲအဲ့လိုမျိုးကြာရင်ကြတော့အဲခုနဟိုဘယ်ဘက်ဒီဟိုဒီအတ္တဆွဲဝါရဆွဲဖြစ်နေတာလဲပညာလွန်လွတ်ပြီးတော့ဟို ကောက်ကျက်နေတာလဲဟိုတရားလွန်ပြီးတော့အဲတနာရောက်နေတာလဲအဲ့အမျိုးကိုတို့တို့ဘယ်လိုသိနိုင်ပါသလဲဗျအဲ့တော့တကယ်ကြီးတကယ်တမ်းကျတော့ဟိုပို့ပြီးတော့ခုနလိုပေါ့ဝါရာဇွဲနဲ့ဖက်လာတဲ့အခါကျတော့ဟိုရှင်းရပြူလာတာခုနတကယ်ကြီးတဲ့ရှိကပြောခဲ့သူတကယ်လည်းခက်ပါတယ်ခက်တဲ့အခါကျတော့ဘာလို့အောင်ဆိုတော့ ဟိုနည်းနည်းတော့ပိုးပြီးနည်းနည်းသွားတော့ပေါ့ကွရှုပ်ထွေးတဲ့နေရာဖြစ်သွားတယ်ရှုပ်ထွေးတဲ့အရာတစ်ခုဖြစ်ဖြည့်ရှင်းမှုလည်းပိုခက်ခဲပါတယ်ဒါနည်းနည်းတယ်အဲ့လိုရှုပ်ထွေးတဲ့အခါကျလို့ရှိရင်ပိုးပြီးတော့နည်းနည်းနည်းနည်းနဲ့ပိုးပြီးတော့လေ့လာဖို့လိုတယ်လေ့လာဖို့လိုတဲ့အခါမှာစစ်စစ်မှဆိုဟိုဦးဇင်းတို့မှာအားသာချက်တစ်ခုယနေ့အထိရှိနေတာကပိဋကတ်တော်တွေကဟိုပြည့်ပြည့်စုံစုံရှိပါသေးတယ်အဲပိဋကတ်တော်တွေဘုရားဟောကောထာဂတာကောပြည့်ပြည့်စုံစုံရှိပါတယ်ရှိတော့ဆိုကြပါစို့ဘုဟို အဲဒီလို ကိုးကားပြီးတော့ပြောကြတဲ့အခါမှာပေါ့အဲအဲ့ကိုးကားချက်တည်တည်ဘယ်ကဆင်းသက်လာလဲနောက်ပြီးတော့ဘာအကြောင်းကိုဥတည်ပြီးသူအကြောင်းနေတန်းနဲ့တကွာနားလဲပေါ့အမှဆိုတော့တုတ်တန်တစ်ခုကိုကိုးတယ်အဲ့တုတ်တန်ကဘယ်အကြောင်းကိုဟောနေတာတော့ကိုလိုချင်တဲ့အပိုင်းလေးအတွက်ကိုလိုချင်တဲ့တုတ်တန်ကဆွဲယူလိုက်လို့မရအောင်အဲ့တုတ်တန်ကိုဆက်လိုက်အဲ့တုတ်တန်ဒီဘယ်အတွက်ဘာကိုဥတီပြောဒီနေရာမှာပြောချင်တဲ့တကားပါ ဒီမှာ UV သုံးထားတာကဘာကို U သုံးထားတယ်ပေါ့နော်အဲအဲ့ဒါမျိုးတော့ဦးဇင်းတို့ဆက်ပြီးလိုက်ဖို့လိုပါတယ်အဲ့လိုနဲ့ဒီပါဠိတော်ကိုကိုရင်ပါဠိတော်ထာဂရာကိုကိုရင်ထာဂရာပေါ့အဲဒါလိုတကူချင်းစစ်ပြီးတော့လိုက်သွားရင်တော့ဟိုခက်အချိန်တော့ပေးရမယ်အဲဒါပေမဲ့ဟိုအဖြစ်တစ်ခုထွက်ပါတယ်နောက်တပွင့်လင်းပြောရရင်တော့ဦးဇင်းတို့ကဗမာပြည်မှာဟိုဆိုလို့ရှိရင်စာပေနဲ့တကယ်ကိုတက်ကြွရတဲ့ဆရာတော်တွေဟာယနေ့မြင့်မောက်ခင်မှာထင်ရှားရှိပါတယ် အဲထိုက်တဲ့နဲ့ခုနကလို့ပေါ့ဆုံးဖြတ်ချက်တွေဟိုဟိုချကြတဲ့အခါမှာလေစာပေတွေကိုဒေါင်မောင်းစုံကဟိုလလန်းမီတော့လလန်းမီတော့ဆိုတာတဲ့ပေါ့ပိဋကတ်သုံးပုံကို တော်တော်ဆောင်အောင်သူတို့ဟိုဟိုစီစစ်ပြီးတော့မှဟိုဆုံးဖြတ်ချက်တွေချကြပါတယ်အဲအဲ့အတွက်ကြောင့်ဟိုအဲ့ဆုံးဖြတ်ချက်တွေကိုမိမိတို့ဒီဥစွာပထမအလေးဂရုပြုဖို့လိုတယ်အဲ့ပုံမှာမူတည်ပြီးတော့ကိုကိုတိုင်းနဲ့ထပ်ပြီးတော့လေ့လာပါ ကိုကိုတိုင်းဆိုတာကစာပေကိုလလန်းမီရဲ့ပုံကလည်းအဲ့ဒီသူတို့ဆုံးဖြတ်ချက်တွေဒီလည်းပဲအဲဘယ်လိုကျမ်းတွေကိုဘယ်လိုကိုပြီးဘယ်လိုဆုံးဖြတ်ထားလဲဆိုတော့ကိုကတကယ်ထပ်ပြီးလေ့လာနိုင်ခဲ့မိမိကိုယ်တိုင်လက်ခံနိုင်တဲ့အဆင့်ရောက်ပါတယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေအနေနဲ့ကတော့အဲ့လောက်ကြီးစာပေကိုမလေ့လာနိုင်ရင်တော့ဟိုကဆုံးဖြတ်ချက်ကြီးကြီးထွက်လာလို့အသီးသီးထွက်လာလို့ချင်းဒုဆုံးဖြတ်ချက်တွေကအပေါ်မှာအဲဥစားပထမဖတ်ကြည့်ပါ ဖတ်ကြည့်ပြီးအဲ့အကိုအကားတွေကိုမိမိလက်လက်မိတဲ့ဆရာတော်တွေနဲ့ဆွေးနွေးကြည့်ပါဆွေးနွေးကြည့်လို့အဲ့ဆရာတော်တွေကလည်းဒီအကိုအကားတွေဒီတကယ်ဒါလုံလောက်တယ်ခိုင်မာတယ်ဆိုခဲ့ရင်တော့အဲ့ပေါ်မှာတော့ဦးစင်းတို့ဒီတတိရှိဖို့လိုပါတယ်အဲခုနထာဂရဆရာတော်တို့လိုပေါ့ကိုကဘက်ကလည်းရဲရဲတင်းတင်းနဲ့ဆုံးဖြတ်ရေးရပါတယ်ဒါမဟုတ်တော့ဘူးသူမဟုတ်ဒီဆုံးဖြတ်ချက်တွေကတိတ်မှန်တဲ့အတွက်ကြောင့်တစ်ဖက်ကမဟုတ်ပါဘူးဆိုခဲ့ရင်ဒါကိုလည်းမိဘေကစွန်ရဲတဲ့တတိတော့ရှိဖို့လိုပါတယ်ဒါဒီပါလဲဆိုတော့ဒကာကြီးတွေကမိတ်အေးအေးလေးစဉ်းစားပါ ခုနပြောသလိုတန်တနာတစ်ချောင်းလုံးအတွက်တိတ်ပြီးတော့ရည်ကြည်ပါတယ်ဘာဖြစ်လဲကိုဘာမှမဖြစ်ဘူးလို့ပြောလို့ရပါတယ်ဟိုဟိုမှားသွားတဲ့ဝါဒတစ်ခုဖြစ်ခဲ့ရင်ပေါ့ဘာမှမဖြစ်ဘူးတော့မလို့ရှိလို့ရှိရင်အဲ့ဒီဟာကိုဒါပေမဲ့ကိုကဇွက်ကင်ထားတယ်ဇွက်ကင်ထားလို့ရှိရင်တပြေးပြေးနဲ့မိမိကလျှောက်ရလန်းသည်ဥတရာတွေလွဲလာပါလိမ့်မယ်ဥတရာလွဲလာလို့ရှိရင်တန်တနာငါလည်းပူရှိပါမယ်အဲဒစ်တဲ့ပူပြီးဆိုတာတော့ဦးဇင်းတို့ ဘုရားရှင်ရဲ့တရားစစ်တရားမှန်တွေကိုအတိုင်းပေါ့သွန်သင်ပြသဆုံးမမှုမရှိခဲ့ရင်အဲ့သွန်သင်ပြသနေတဲ့ပုဂ္ဂိုလ်ဒီပဲနေဘုရားရှင်ရဲ့ခန္ဓာအိမ်ကိုပုတ်ကတ်နေရရောက်တယ်ဓမ္မခန္ဓာအိမ်ကိုပုတ်ကတ်နေရရောက်တယ်ဒါကြောင့်မလို့ပို့ပြီးတော့လေဟိုကြီးလေးတဲ့ဟိုကံတွေဖြစ်သွားနိုင်ပါတယ်ဒါကိုတော့ဒကာကြီးဒကာမကြီးကပြိုင်ဆိုင်မှုလို့ဟိုကိုယ့်ရဲ့အစွဲတို့ကိုဦးစားမပေးဘဲနဲ့ ဟိုဖြစ်တဲ့ဖြစ်ထိုက်တဲ့ခုနအကြောင်းယုတ်တိတွေကိုဟိုစိတ်အေးနဲ့ထားပြီးလေ့လာပါအဲဆရာသမားတွေနဲ့ခုလိုပွင့်လင်းဆွေးနွေးပါဒိဋ္ဌမကလည်းတခါရည်တုံမကြီးဆွေးနွေးကြပါဆွေးနွေးပြီးတော့မှဆုံးဖြတ်ချက်ချပါအဲ့ဒါဆိုရင်တော့ခုနပြောတဲ့တတ္ထာနဲ့ပညာသည်ညီမျှသွားနိုင်မှာမဟုတ်လို့ရှိရင်တော့ခုနလိုတတ္ထာအားကလွန်ပြီးတော့ပညာနဲ့လို့ခုနမုတ်မုဒ္ဒပဒနာလို့ခေါ်တဲ့ဟိုယုံကြည်တဲ့ယုံကြည်ထိုက်တာမျိုးမဟုတ်တော့ဘောနော်အရာတွေမှာသွားယုံကြည်မိတတ်ပါတယ် အဲတစ်ဖက်ကလည်းခုနပညာတွေသိပြီးတော့အားကောင်းပြီးတော့တရားတရားကနောက်ကဘုရားဟောပေါ်ပါဠိတော်ပိဋကတော်ဒီပေါ်မှာယုံကြည်ချက်ကမပြည့်စုံပြန်ရင်လည်းခုနအောက်ကျဆင်းလဲပြီးတော့ဈေးလွန်တယ်လို့ပေါ့ဈေးကုဈေးလွန်တဲ့ယောဂတွေကဲတို့ဒါအကုရခက်တတ်ပါတယ်ဒါကြောင့်မို့လို့ဒီအချိန်မှာတော့ဒီဝါရာဇွဲတွေကိုယ့်ရဲ့အယူအဆတွေကိုအရန်ကြီးရှည်တမ်းမတင်မင်းနဲ့အဲယနေ့ကံကောင်းစွာ ပိဋကတ်တော်တွေအထင်ရှားပါဠိတော်ထာဂရတိကာတွေအထင်ရှားရှိတဲ့အတွက်ကြောင့်အဲ့ပါဠိတော်ထာဂရတိကာတွေကိုလိုက်ပြီးတော့လေ့လာပါအဲသိပြီးနည်းနည်းတဲ့ဟာကိုတော့အချိန်ပေးရပါတယ်အချိန်ပေးပြီးတော့ဆုံးဖြတ်ချက်တွေထုတ်ထားရင်လည်းအဲ့ဆုံးဖြတ်ချက်တွေဒီဘလောက်ခိုင်မာလဲဆိုတော့ကိုကိုတိုင်းအဲအချိန်ပေးပြီးတော့လေလေ့လာပါဆရာသမားတွေနဲ့လည်းထပ်ခြင်းကဆွေးနွေးပါအဲဆိုရင်ဒီဆုံးဖြတ်ချက်တွေဒီအားကိုးရတယ်အားထားရောက်ရလောက်တယ်ဆိုရင်အဲ့ဒီတိုင်းလည်းမိမိဘက်က စွန့်တဲ့ဟာကိုစွန့်ဖို့တတ္တိရှိဖို့လိုပါတယ်နော်အဲ့မှာဖေ။ပြီးတော့သဘောပေါက်ပါတယ်ဖေ။ပြီးတော့နောက်ဆုံးမိကွန်းတစ်ခုထပ်မိကွန်းပြပါဖေ။ဟိုပြီးတော့မိကွန်းတူနေတယ်ဆိုရင်လည်းပြီးတော့ခွန့်လောက်ပါဖေ။အဲတပိတော်ရဲ့အတော်အရင်ပါဖေ။အဲတပိတော်ကသူ့ကိုရှင်းပြပါတယ်။အဲဝိနည်းဆရာကဒီလိုပဲဆုံးဖြတ်တယ်လို့ရှင်းပြပါတယ်။အဲ့တော့တပိတော်ကိုဟိုသူ့တူလည်းဖြစ်နေတော့သူကအမြဲတမ်းလည်းပဲ တပည့်တော်ကိုငယ်တည်းကဆောင်းလျှောက်လာတော့သူကဟိုနင်ကဘာသိလို့လဲအဲ့ဒီဝိနိတ်ဆရာဆိုတဲ့ဆရာတော်တွေကကောဘလောက်များတရားကြံ့ထားလို့လဲလို့တပည့်တော်ပြောပါတယ်ဗျာတပည့်တော်ပြန်မဖြေတတ်ပါဘူးဗျာတပည့်တော်ကိုစားဖြေပြပါဗျာဆရာတော်ဒုက္ခအဲဒီပြောတဲ့ဟိုလူမှလည်းတာဝန်ကြီးတယ်ခုနအဲ့ဒီဆရာတော်တွေကဘလောက်ကျန်းစာတွေလောက်တာလို့တော့ဘလောက်ကျင့်တာလို့ဆိုတော့အဲ့ဒါတော့နည်းနည်းတော့တာဝန်ကြီးပါတယ် ဟိုတကယ်တမ်းကြတော့လေဟိုသာသနာတော်မှာခုနပရိယတ်ကပရိပတ်ကပရိဝေဒရဲဆို၃မျိုးရှိတဲ့အထက်မှာဒါကြတာတွေကဟိုတော်တော်များများမှဖွင့်ပြပါတယ်အဲ့ဒါဘာလဲဆိုတဲ့အခါကျတော့ပရိယတ်ဒီတဲ့အဲ့ဒါမူလပဒါနာပဲအဲ့တော့ပရိယတ်ကတော့ပူရေးကြည့်တယ်ဒါကြောင့်မလို့ဦးဇင်းတို့ဒီပရိယတ်ကိုလွတ်သွားရင်အသာသနာကတဖြည်းဖြည်းနဲ့အဲ့ဒါဟိုကွယ်မှာပဲပฏิပတ်ဆိုတာမျိုးက ဟိုသူကပရိယတ်ကိုအခြေခံသွားတယ်ဒါကြောင့်မလို့ပရိယတ်ကိုနှက်ဆက်ထားတဲ့ပုံကိုတယောက်နဲ့ပရိပတ်မှာဆိုကြပါစို့အောင်မြင်ထားတဲ့ပုံကိုတယောက်ဆိုဦးဇင်းတို့ကဘယ်ကိုပို့ပြီးတော့အားတာရမလဲဆိုရင်မိမိကယုံကြည်အားကိုးမှုသည်ပရိယတ်သမားကပရိယတ်ကိုစုံလင်တဲ့ဆရာသမားကိုပို့ပြီးအားကိုးထိုက်တယ်ဒါကြောင့်မလို့ခုနဝိတ္တုရိမြတ်ကပြောတယ်ဘာပြောတော့ဆိုတော့ပฏิပတ်သမားကနောက်ဆုံးကျင့်အောင်မှာအဲ့ကျင့်စဉ်တစ်ခုလောက်ပဲ तू တကယ်ရထားတယ်ဆိုကြဆိုဟိုပฏิဝေဒအနေနဲ့ तू ထိုးထွင်းသိထားတယ်အဲ့လမ်းကြောင်းအတိုင်းပဲ तू ကသင်ပြနိုင်တယ် အဲသူကကြမ်းဆုံအောင်တခါတည်းရှူတော့ဘောင်းဆုံအောင်လေကိုကိုမတုံတင်မပြတာနိုင်အဲ့တော့ကိုကအဲ့အင်္ဂလိပ်ဇာတ်နဲ့ကန့်ရင်လည်းရမယ်မကန့်ရင်ကိုမရနိုင်ပရိယတ်ဆုံလင်းထားတဲ့ပုံကိုဒီကိုကိုရှူတော့ဘောင်းဆုံအောင်လေကိုကိုလမ်းမှန်ရအောင်တုံတင်ပြတာနိုင်တယ်ဒါကြောင့်မို့လို့ဒါအဲ့ပရိယတ်နဲ့ပရိပတ်အာသာချက်ဒီပရိယတ်ကအာသာပါတယ်အဲ့ဒါကိုတော့တခါကြီးတွေတခါမကြီးတွေဟိုသာသနာတော်အတွက်ဖြစ်ဖြစ်မိမိတို့အတွက်ပဲဖြစ်ဖြစ်ပရိယတ်ကိုတော့ဟို ပို့ပြီးတော့ဟိုအဓိကထားကအလေးပေးဖို့လိုပါတယ်เนาะကျေးဇူးကြီးလာပါတယ်ဖေ